အဲ့တော့ဘုန်းတော်ဒီနေ့ဆုံးကတဲ့လူကနှစ်ဦးပေါ့နော်ကိုဘုန်းတော်တရားနာဖို့ကဆုံးနုမောရဏတရားလည်းဟုတ်တယ်ပြီးတော့အဘွားတော်မြတ်ကြီးအားယေရှုပြီးတော့ရင်စာရွှေချောင်းတစ္ဆာရွှေစီကျောင်းလိုက်တွင်မှာသိမ့်တရားတာယောဂီဆောင်များလူတန်းပြီးတော့ဒါခြေသက်တော်ချအများတန်းပြုရမယ်နော်အဲ့တော့အလုံးမန္တလေးကဆွမ်းကလာရတဲ့ မိသားစုတွေလည်းပဲဝိုင်းပြီးတော့အနုမောဒနာတရားစကားနာယူကြပြန်နော်စင်ကိုင်ကရောက်လာကြတယ်တရားဓမ္မတွေလည်းပဲကိုလူထားတာလေးကိုအာယုံပြုပြီးတော့အနုမောဒနာတရားစကားနာယူကြပြန်ပေါ့နော်အဲ့တော့အနုမောဒနာတရားစကားဆိုတာကိုပြုထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာပဲဝမ်းမြောက်ပဲဖြစ်အောင်ပြောတဲ့စကားကိုအနုမောဒနာစကားလို့ခေါ်ဟုတ်လားအခုမိမိတို့လုပ်ထားတဲ့ကုသိုလ်ကောင်းမှုက အပြစ်ကင်းတဲ့သဘောရှိတယ်ကောင်းကျိုးချမ်းသာကိုပေးတတ်တဲ့သဘောရှိတယ်ဒါကြောင့်အဲ့ဒီလိုကောင်းမှုကိုပြုရတာကိုယ့်အတွက်ဝမ်းသာစရာဝမ်းမြောက်စရာဖြစ်တယ်လို့အနှစ်ချုပ်အဲ့ဒါလိုရှင်းရှင်းလင်းလင်းအရင်နားလည်ထားရအောင်နော်အတော်ဘုန်းတော်ကုသိုလ်ကောင်းမှုပြုကြတာနဲ့ပတ်သက်ပြီးတော့အလွန်ဝမ်းသာစရာကောင်းတဲ့လေးနဲ့တည်းရှုတော့မှနေကြည့်ပြီးတော့အလွန်ဝမ်းသာစရာကောင်းတဲ့အလွန်ကျင့်သက်စရာကောင်းတဲ့အမြင်တစ်မျိုးရှိတယ်။ အဲ့ဒါကိုဒီကနေ့အချိန်တူတူလေးအတွင်းမှာထိထိရောက်ရောက်လေးကုလိုရှင်တွေစိတ်ထဲမှာကျင့်တတ်မှုရဖို့ဘုန်းတော်ပြောကြည့်ခြင်းနဲ့နော်အဲ့ဒါကဘုန်းတော်မဟာဝိတုဒ္ဓဆောဘုရားကြီးဆိုတာဒီချိန်ကမန္တလေးမြို့မှာအလွန်ထင်ရှားတယ်ရွှေကျင်ဆောဘုရားကြီးရဲ့တပည့်ဒုတိယရွှေကျင်သာသနာပိုင်ဆရာတော်ကြီးပေါ့အဲ့ဒါဆရာတော်ကြီးကဒီချိန်မှာအောက်ပြီးအောက်ရသွားပြီးတော့သာသနာပြုအဲ့ဒီမှာ သတင်းသုံးနေတဲ့အခါမှာမန္တလေးမှာရှိတဲ့သူ့ရဲ့ကြောင်းကိုမီးလောင်တော့မန္တလေးကတရားဓမ္မတွေကဆိုလိုကြီးကိုမန္တလေးကိုပြန်ကြွလာကိုလှမ်းပဲ့ဒါဆိုလိုကြီးကပြန်မကြွပဲနဲ့ဂါထာ၃ပုဒ်ရေးပေးလိုက်တယ်အဲ့ဒီဂါထာ၃ပုဒ်ကအလွန်မှစဉ်းစားစရာစဉ်းကျင်စရာကောင်းတယ်အလွန်မှလည်းပဲအနှစ်အသားနဲ့ပြည့်ဝတယ်နော်အဲ့ဒီဂါထာလေး၃ပုဒ်ကိုခုကုသိုလ်ပြုကြတဲ့ပုဂ္ဂိုလ်တွေဆွမ်းကကြတယ်သင်္ကန်း ဒီကုသိုလ်ကောင်းမှုပြုနေတဲ့အခိုက်အတန့်မှာဒီလိုလေးနဲ့တဲ့အမြင်ရှိတဲ့အနှစ်သာရရှိတဲ့တရားစကားမျိုးကိုကြားလို့ရှိရင်ကိုပြုထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဥပြီးတော့လေးနဲ့သွားနိုင်မယ်ကျင့်တတ်မှုရစေနိုင်မယ်လို့ဘုန်းတို့မြင်မိတဲ့အတွက်ကြောင့်အဲ့ဒီဆိုရင်ရေးပေးခဲ့တဲ့ဂါထာ၃ပုဒ်ပြောပြပြနော်ဒါကဒီအချိန်မှမှမဟုတ်ဘူးကုသိုလ်ကောင်းမှုပြုတိုင်းပြုတိုင်းကုသိုလ်ကောင်းမှုပြုမယ်ကြံတိုင်းကြံတိုင်း စဉ်းစားတဲ့နဲ့ဆင်ញင်တဲ့နဲ့နှလုံးသွင်းတဲ့နဲ့လေးနဲ့တဲ့အမြင်တွေပေါ့ဟုတ်လားအဲ့ဒါဆိုရပထမကာထာဘာရေးပေးတော့ဆိုတော့ယံကိဉ္စီဘာဟိယဝိထုံယထာကမ္မပပိစတုဣဇတံမိပပိဏံမိအပိဏောဝေတပင်ညဝါတဲ့ပထမကာထာလေးတော့အဓိပ္ပာယ်ကဘာပြောလို့ဆိုတော့ယံကိဉ္စီဘာဟိယဝိထုံယထာကမ္မပပိစတု ပြင်ဘက်ကအရာတွေပျက်စီးခြင်းတိုင်းပျက်စီးနေပါစေတဲ့ဣဇတံမိမပိဏံမိအပိနောဝေတပင်ညောအတွင်းပစ္စည်းမပျက်စီးအောင်စောင့်ထိန်နိုင်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုပြင်ဘက်ကအရာတွေဘာတွေပဲပျက်စီးလို့နေနေပျက်စီးနေတဲ့ပုဂ္ဂိုလ်လို့မဆိုနိုင်ဘူးတဲ့ဟာတေချာစဉ်းစားပြီးတော့နာယူရမယ်နော်ပြင်ဘက်ကအရာတွေဘာတွေပဲပြက်ပြက် အတွင်းပစ္စည်းမပျက်စီးအောင်ထိမ့်သိမ်းနိုင်မယ်ဆောင်ရှောက်နိုင်မယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကိုပျက်စီးမှုနဲ့တွေ့ကြုံနေရတဲ့ပုဂ္ဂိုလ်လို့မဆိုးနိုင်ဘူးတဲ့အဲ့တော့အပြင်ပစ္စည်းအတွင်းပစ္စည်းဆိုတာဆိုကြီးကဘာကိုရည်ရွယ်တာတော့အပြင်ပစ္စည်းဆိုတဲ့နေရာမှာပိုင်ဆိုင်ထားတာတွေပတ်သက်ထားတာတွေသက်ရှိသက်မဲ့ဥစ္စာပစ္စည်းအားလုံးဂုံပကာသနာပိုင်ဆိုင်မှုအားလုံးဒါတွေတော့မကဘူး ကိုယ့်ရဲ့အသက်နဲ့ခန္ဓာကိုယ်တောင်မှဘာဟိယဝတ္ထုအပြင်ပစ္စည်းလို့ဆိုရအဲ့လိုသတ်မှတ်တယ်ဟုတ်လားအသက်နဲ့ခန္ဓာကိုယ်တောင်ဘယ်ထဲထည့်တာတော့အပြင်ပစ္စည်းတွေကိုထည့်အဲ့ဒီအပြင်ပစ္စည်းတွေဘာတွေဘလို့ပဲပြက်ပြက်အဲ့ကျန်တဲ့ဥစားပစ္စည်းတို့နော်ပတ်သက်မှုတွေဆက်ဆံရေးတွေပိုင်ဆိုင်မှုတွေပြက်တာတော့ကို မပြောတော့နဲ့ကိုယ်ခန္ဓာကိုယ်ကြီးပြက်သွားတာကိုတောင်မှပြက်ချင်တိုင်းပြက်ပါစေကိစ္စမရှိသေးဘူး ဘယ်ပျက်ခြင်းကထိခိုက်တဲ့ဆိုးဝါးတဲ့ပျက်စီးခြင်းမျိုးလဲဆိုရင်အတွင်းပစ္စည်းပျက်စီးခြင်းဟာထိခိုက်တဲ့ပစ္စည်းပျက်စီးခြင်းမျိုးပဲအဲ့တော့အတွင်းပစ္စည်းဆိုတာဘာပြောတာလဲဆိုရင်သီလတမာတိပညာဆိုတဲ့ကုသိုလ်ကောင်းမှုကိုပြောတာတဲ့ဟုတ်လားပို့ပြီးတော့ဆိုအောင်ပြောရရင်ဆွန်လုံးမှုဆိုတဲ့ဒါနကောင်းမှုစောင့်စည်းမှုဆိုတဲ့သီလကောင်းမှုစိတ်ရဲ့တည်ငြိမ်မှုလို့ဆိုတဲ့တမာတိကောင်းမှုခန္ဓာရဲ့သဘာဝကိုအမှန်တရားသိမြင်နားလည်မှုလို့ဆိုတဲ့ပညာကောင်းမှုဒီဒါနသီလတမာတိပညာ ကုသိုလ်ဥစ္စာဒုတ်ကြီး၄မျိုးဒါကိုလည်းပဲမြတ်စွာဘုရားဥစ္စာပစ္စည်းလို့တင်စားပြီးတော့ဟောတဲ့ဒေသနာတွေရှိတာပေါ့အဲ့ဒါကိုအခြေခံပြီးတော့ဆိုကြီးကပြောတာနော်ဒါနသီလသမာဓိပညာရွှေဦးကြီးလေးလုံးလို့တော့မြတ်စွာဘုရားဟောတာဟုတ်လားအဲ့ဒီဥစ္စာပစ္စည်းကုသိုလ်ကောင်းမှုတွေဘာလဲလို့နေအတွင်းပစ္စည်းဟုတ်လားအဲ့တော့အပြင်ပစ္စည်းနဲ့အတွင်းပစ္စည်းကိုဘုန်းတို့ခွဲခြားတော့သွားတယ်ပေါ့နော်အဲ့ဒါဆိုကြီးကအဲ့ဒါကိုရည်ရွယ်ပြီးတော့ပြောတာအပြင်ပစ္စည်းတွေဘာတွေဘလို့ပဲပြက်နေမစေဘူး အတွင်းပစ္စည်းမပျက်စီးသေးဘူးဆိုရင်သူ့ကိုပျက်စီးမှုနဲ့ကြုံနေတဲ့ပုံကိုလို့မဆိုးနိုင်ဘူးတဲ့ဟုတ်လားပြဘုံတို့လောကတဘာဝအပြင်ပစ္စည်းဆိုတာလည်းပဲပျက်စီးခြင်းနဲ့ပဲဆုံးသွားတာပါပဲဟုတ်လားအကုန်လုံးပြက်ပါနော်တချို့အပြင်ပစ္စည်းတွေကကိုမသိခင်မှာကိုမျက်စိအောက်တင်ပြက်သွားကြတယ်ကိုကြိုက်ကြိုက်မကြိုက်ကြိုက်အကြောင်းကုန်တော့ကိုခွာသွားကြတာပြက်သွားကြတာရှိတယ်နောက်ဆုံးဘလောက်ပဲအပြင်ပစ္စည်းကခိုင်မာပါတယ်ပြောပြော တီဗီဟေးဆိုတာနဲ့အကုန်လုံးပြတ်သွားတော့တာပဲအသက်ခန္ဓာလည်းပြတ်တာပဲကျန်းမာရေးလည်းပြတ်တာပဲပိုင်ဆိုင်မှုလည်းပြတ်တာပဲဘဝမှာရှိသမျှအကုန်လုံးမှာဖြစ်သွားပြီလို့ပြတ်သွားပြီဟုတ်လားအဲ့ဒါတားလို့မရနော်အဲ့ဒါကြောင့်မလို့ तू ကပြင်ပစ္စည်းပစ္စည်းမှုဆိုတာကတကယ်ထိခိုက်မှုကြီးကြီးမားမားမရှိဘူးအဲ့ဘုံဘုံတို့တွေကပုထုတင်သွားကမမောမှုနဲ့ဘဝအမှနေကြတာဆိုတဲ့အခါကျတော့ အပြင်ပစ္စည်းပျက်စီးတာကိုအကြီးအကျယ်ပျက်စီးတယ်ထင်ပြီးတော့စိတ်ထဲမှာစိုးရိမ်မှုကိုလာမှုကိုရွှေမှုနဲ့တုံ့ပြန်ကြတာလည်းမရှိဘူးလားရှိတယ်တကယ်တကယ်ကအပြင်ပစ္စည်းပျက်စီးတာလည်းအတွင်းပစ္စည်းပျက်စီးတာကတော့တန်တရားနဲ့ချီပြီးတော့အရှိကြည့်ပြီးတော့အမြင့်အနေကြည့်မယ်ဆိုရင် तू ကပို့ပြီးတော့ဗါတော့ထိကြိုက်တယ်ဟုတ်လားဒါကြောင့်မလို့ဆိုတော့ကြီးကအပြင်ပစ္စည်းဘလောက်ပြက်ပြက်ကွယ်အတွင်းပစ္စည်းမပျက်စီးသေးဘူးဆိုရင် तू ဟာပျက်စီးနေတဲ့ပုံကိုယ်လို့ဆိုနိုင်သေးပါဘူးလို့ဒီလိုပြောတာဟုတ်လားဒါကအရှိမြင်ပြီးတော့ပြောတာပေါ့နော် နောက်ဒုတိယကာထာမှာပြောတော့နောက်ဒုတိယကာထာနဲ့ဆက်ပြီးတော့တွေးမှပထမကာထာလေးကပို့ပြီးတော့အတိပ္ပယ်ရှိဒုတိယကာထာမှာပြောတော့စက္ကိဘူဒာနပုပ္ပိဟိဗိနာတံပတ္တိယောဘဟုပါရမီပုံညတံပါရတာရိကောဝအဘိနကောတဲ့။ဥပ္ပေဟိရှိရှိအခါကာလတုန်းကစက္ကိဗုဒ္ဓနာစัจဝရိမင်းတွေဖြစ်ခဲ့ကြဘူးကုန်သောသူသူငါငါတတ္တဝါတို့ရဲ့ဘဟုများစွာကုန်သောတပ္ပတ္တိယောပြည်စုံခြင်းတို့သည်ဗေနာဖြစ်ရှိခဲ့ဘူးလားလေ။ ကိုယ့်ရဲ့ဘဝကိုနောက်ပြန်ကြည့်လိုက်ဘဝဆိုတဲ့နေရာမှာဒီတဘဝတည်းကိုမဆိုလိုဘူးတန်တရားလုံးနောက်ပြန်ကြည့်လိုက်ဟုတ်လားဘုဘုံတို့မှာအကြောင်းအမျိုးမျိုးကြောင့်နေကြမှုတွေနော်ဆင်းရဲမှုတွေအများကြီးကြုံခဲ့ရတယ်လို့မြင်မာမှုတွေချမ်းသာမှုတွေပြည်စုံမှုတွေကိုလည်းဘုန်းတော်အများကြီးတွေ့ခဲ့ကြုံခဲ့စัจ java ရင်းမင်းကြီးတွေတောင်ဖြစ်ခဲ့ဘူးတဲ့ဒါလူစည်းစိမ်ဆိုတော့တိတ်တန်းပဲနော်တကယ်အဲ့လောက်တည်းမကဘူးနမင်းဂျမမင်း ဘောတန်တရားထဲမှာဖြစ်နိုင်ခွင့်ရှိတာမှန်သမျှဘုန်းတို့အကုန်လုံးဖြစ်ခဲ့ဘူးလေဒါပေမဲ့အဲ့ဒီဖြစ်ခဲ့တဲ့ပြည်စုံမှုတွေကျင့်တဲ့စရာကောင်းတဲ့ဘုန်းတို့ရဲ့ကြုံခဲ့ဆုံခဲ့ရတဲ့အကုန်လုံးဟာအခုချိန်ပြန်ကြည့်လိုက်ရင်ဘာမှမရှိတော့ဟုတ်လားအာမကောက်ကင်လိုက်စရာမရှိဘူးတစ်ချိန်လုံးကတော့တကယ်ဖြစ်ခဲ့တာပဲတကယ်ကိုဘုန်းဘုန်းတို့ကြည်ကြဲခဲ့တာပဲဒါပေမဲ့အဲ့ဒါတွေအကုန်လုံးမဖြစ်သွားပြီလို့ပျက်စီးပြီတဲ့မရှိတော့ပါဘူးတဲ့စက္ကိဗုဒ္ဓနာပုပ္ပေဟိဘိနာတပတ္တိယောကဟု ပါရမီပုံညတံပါရတာရီကောပါအပင်ကောလောကမှာမပြတ်တဲ့အရာဆိုတာတခုပဲရှိတာတဲ့ဒါလေးကိုသေချာနားထောင်နော်လောကမှာမပြည့်စည်တဲ့အရာပါတော့တခုပဲရှိတာအဲ့ဒါကဘာလို့ဆိုတော့ပါရမီပုံညတံပါရတာရီကောပါအပင်ကောမပြည့်စည်တဲ့အရာဆိုတာတခုရှိတယ်ဘာလို့ဆိုတော့ပါရမီပုံညတံပါရစကလုံးလေးသုံးလုံးသေချာမှတ်ပါရမီရဲ့ပုံညရဲ့တံပါရဟုတ်လားပါရမီဆိုတာ ပါရဆိုတဲ့နိဗ္ဗာန်တရားတို့တစ်ဖက်ကန်းကိုရောက်စေတဲ့မြင့်မြတ်တဲ့အလုပ်တွေကိုပါရမီလို့ခေါ်တယ်ဟုတ်လားပုံညာဆိုတာဖြူစင်တန်ရှင်းတဲ့ကောင်းမှုတွေကိုရည်ရွယ်တာတံပါရဆိုတာအဆောက်အအုံကြီးကိုပြောတာပါရမီပုံညာတံပါရနိဗ္ဗာန်ချမ်းသာကိုရစေတတ်တဲ့နော်အလွန်မြင့်မြတ်တဲ့ကုသိုလ်ကောင်းမှုအဆောက်အအုံကြီးဘုန်းတို့စုဆောင်းထားတာလှုပ်ထားတာတွေရှိတယ်ဟုတ်လားအဲ့ဒီကုသိုလ်ကောင်းမှုအဆောက်အအုံတစ်ခုတည်းသားနဲ့လောကမှာမပျက်စီးသောအရာတဲ့ကိုဘုန်းတော်အဲ့ဒါကိုလှုပ်နေတာ ဟုတ်လားကျန်တာတွေကတော့ဖြစ်ခဲ့တာတွေအကုန်လုံးရက်ခဲ့ပြီနော်အခုဖြစ်နေတာတွေအကုန်လုံးကလည်းပဲဘာဖြစ်သွားမှာလဲတေချာပေါက်ဘုံဘုံတို့ပျက်စီးသွားကြမှာထားခဲ့ရမှာဟုတ်လားနောင်ဖြစ်လာမဲ့အရာတွေအကုန်လုံးလည်းဘာဖြစ်ဦးမှာတော့ပျက်စီးဦးမှာပဲဘုံဘုံတို့ကပျက်စီးမှုလမ်းကြောင်းမှာပဲသွားနေတာဟုတ်လားပျက်စီးမှုလမ်းကြောင်းမှာမှာသွားနေတာဘာမှသိပြီးတော့ကောင်းကောင်းကံကံတန်ဖိုးရှိတဲ့အရာတွေနဲ့နေနေကြတာမဟုတ်ဘူးဘလောက်ကြိုက်စရာကောင်းတဲ့အရာပဲဖြစ်ဖြစ်ပြီးခဲ့တယ်ပြီးရတာပဲဟုတ်လားအဲ့ဒါကြောင့်မလို့ တကယ်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာပျက်စီးနေတဲ့လောကကြီးထဲမှာမပျက်စီးတဲ့အရာကိုရအောင်ရှာဖွေတတ်ရမယ်ပေါ့အဲ့တော့မပျက်စီးတဲ့အရာဆိုတာဘာတော့ခုသူကနာမည်တက်ပြောပြီးပါရမီပုံညတံပါရနိဗ္ဗာန်ချမ်းသာကိုရစေတတ်တဲ့နိဗ္ဗာန်ချမ်းသာကိုရည်ရွယ်ပြီးတော့ပြုထားတဲ့ကုသိုလ်ကောင်းမှုအဆောက်အအုံအစုအဲ့ဒါဒီမပျက်စီးဘူးအဲ့လိုဆိုရင်ဘုန်းတော်လက်တွေ့ကြရတယ်စဉ်းစားအခုဘုန်းတော်လှူဒန်းနေတယ်သီလဆောင်တိန်တာတယ် နော်ကောင်းတာတွေလုပ်နေတဲ့အခိုက်အတန့်မှာဖြစ်နေတဲ့ကုသိုလ်စေတနာတွေဖြစ်နေတယ်အဲ့ဒီကုသိုလ်စေတနာကမပြတ်ဘူးလားဟာပြတ်တာပေါ့သူလည်းဖြစ်ပြီးတောက်သွားတာပဲနောက်ထပ်အတစ်တစ်ခုထပ်ဖြစ်တယ်ဖြစ်ပြီးပြောက်သွားတာပဲဒါနဲ့ဘာကိုရည်ရွယ်ပြီးတော့သူ့ကိုမပြတ်တဲ့အရာလို့ပြောရတာတော့မပြည့်စည်တတ်တဲ့နိဗ္ဗာန်ချမ်းသာကိုရအောင်ဆောင်ရွက်ပေးတဲ့လို့သူ့ကိုမပြည့်စည်တတ်သောအရာလို့ပြောတာနော်ကုသိုလ်ကောင်းမှုလည်းတကယ်ရတော့ပါတော့ပြတ်တာတယ်သို့တော့ကုသိုလ်ကောင်းမှုဟို ကုသိုလ်ကောင်းမှုမှာနှစ်မျိုးခွဲပြီးတော့နားလည်ရတယ်အဲ့ဒါကဘာလို့ဆိုတော့ဝိတ္တနေတိတကုသိုလ်ဝိဝိတ္တနေတိတကုသိုလ်လို့စာအဲ့လိုပြောတယ်တန်တရားဝဆင်းရဲကိုအမိပြုတ်ပြီးတော့တန်တရားဝဆင်းရဲကိုတောက်တပြီးတော့တန်တရားဝဆင်းရဲထဲမှာတခုခုဖြစ်ခြင်းနဲ့စိတ်နဲ့လုပ်တဲ့ကုသိုလ်ဒါကဘုန်းဘုန်းတို့ဘုရားမပွင့်တဲ့သာသနာ့ဘခါကာလမှာဒီလိုကုသိုလ်တွေပဲများတယ်နော်ရသော်ဘုရားပွင့်တော်လာမှာသင်ကြားထားလို့ပြုတ်တတ်တဲ့ကုသိုလ်မျိုးကဘာတော့ ဘဝဖြစ်နေရတယ်ဆိုတာဘာကြီးပဲဖြစ်ရဖြစ်ရကောင်းတဲ့သဘောမဟုတ်ဘဝလွတ်မြောက်ခြင်းတည်တာနဲ့တကယ်ကောင်းကောင်းခြင်းအစ်စ်လို့နားလည်ပြီးတော့ဘယ်ကောင်းမှုလေးကိုပဲလှုပ်လှုပ်ရည်ရွယ်ချက်ကဘဝကလွတ်မြောက်ဖို့ပဲဆိုတဲ့မှန်ကန်တဲ့ဥတီချက်နော်အဲ့ဒါကိုဝိဝတ္တနေတိတ္တနော်ဝဆင်းရဲကလွတ်မြောက်ခြင်းဆိုတဲ့နိဗ္ဗာန်ချမ်းသာကိုမိပြုတ်ပြီးတော့လှုပ်တဲ့ကုသိုလ်ကုသိုလ်ဘယ်နှမျိုးနားလည်ရလို့နှမျိုးနားလည်ရမယ်နော်ဝဆင်းရဲကိုတောင့်တပြီးတော့ပြုသောကုသိုလ်ရဲ့ ကိုရှင်ရဲ့လွတ်ရန်နိဗ္ဗာန်ကိုတောက်တပြီးတော့ပြုသောကုသိုလ်ရဲ့ကုသိုလ်ဘယ်နှမျိုးတော့နှမျိုးအဲ့ဒီမှာမပြတ်တဲ့ကုသိုလ်ဆိုတာဘယ်ကုသိုလ်ကိုပြောအောင်ဆိုကိုရှင်ရဲ့ငြိမ်းရန်နိဗ္ဗာန်ကိုတောက်တပြီးတဲ့တောက်တပြီးတော့ပြုတဲ့ကုသိုလ်ကိုပဲမပြတ်ဘူးလို့ပြောတာကိုရှင်ရဲ့ကိုတောက်တပြီးတော့ပြုတဲ့ကုသိုလ်ကပြတ်မှာသူကကုသိုလ်ကတော့ပြုတ်ပြီးတိုင်းပဲကုသိုလ်ပဲဖြစ်ပြက်တာဒါပေမဲ့ရှင်းအောင်ဘုံပြောပြတယ်ဆိုကြပါစို့ကိုရှင်ရဲ့ကိုတောက်တပြီးတော့ပြုတ်တဲ့ကုသိုလ်ကကုသိုလ်စေတနာလေးဖြစ်နေတဲ့အခိုက်အတန့်မှလည်းဖြစ်ပြီးတော့ကြောက်သွားတာပဲ အကျိုးရလက်ရပြီဆိုတော့ဗာလဲလူချမ်းသာရမယ်နဲ့ချမ်းသာရမယ်အဆင်ပြေမှုမျိုးစုံတွေ့ရမယ်ကြုံရမယ်အဲ့ဒီတွေ့ရကြုံရတဲ့အဆင်ပြေမှုမျိုးစုံဆိုတာကဟောအနိစ္စမီးတောက်လောင်ခြင်းကလွတ်ကင်းနေတဲ့အရာဟုတ်သလားမဟုတ်ဘူးအဲ့ဒါကြောင့်မလို့ပြောတယ်နော်သိကြပါစို့နတ်ဖြစ်ခြင်းလို့ကုသိုလ်ပြုတယ်ကုသိုလ်ကလည်းဖြစ်စေအခိုက်အတန့်မှာပြတ်သွားတယ်သူ့ရဲ့အကျိုးဆက်နတ်ဖြစ်ပြီဆိုတော့အဲ့ဒီနတ်ကလည်းနတ်သက်စီတော့သိရတာပဲဟောအဲ့ဒီကြတော့ဘာဖြစ်တော့အကုန်ပြီးသွားရောဒါကြောင့်ဝိဇ္ဇေကိုရည်ရွယ်ပြီးတော့ပြုတဲ့ကုသိုလ်သည်ပျက်စီး တတ်သောကုသိုလ်ဝိစီရေငြိမ်းရာနိဗ္ဗာန်ကိုရည်ရွယ်ပြီးတော့ပြုသောကုသိုလ်သည်မပျက်စီးတတ်သောကုသိုလ်ဘာလို့သူမပျက်စီးဘူးပြောတာဖြစ်ပြီးတော့ပျောက်သွားတာတော့မှန်တယ်သို့တော့သူကဘယ်အကျိုးရလက်ကြီးကိုဖြစ်ပေါ်စေပြီးတော့မှသူအပိပိုင်ကြောက်မှာလို့ဆိုရင်နိဗ္ဗာန်ချမ်းသာကိုရဖို့တော့သူအများကြီးတွန်းအားပေးမယ်ဥပနိဒေယပစ္စည်းအနေနဲ့နော်အကျိုးကျေးဇူးတွေသူအများကြီးပြုတ်ဟုတ်လားဒါကြောင့်မလို့သူက နော်မသေးရမပြည့်ရမကုန်ရမခမ်းရမဖြစ်ခြင်းသဘောမရှိတဲ့အတွက်ကြောင့်နိဗ္ဗာန်ချမ်းသာဖြစ်ခြင်းသဘောမရှိဘူးဒါတွေကတော့အယံနားလည်ဖို့ခက်ခဲတဲ့အရာနည်းနည်းတော့တော့သိကျင်တဲ့စိတ်နဲ့နော်အပေါ်ယံလေးလေးလာထားတဲ့သဘောလောက်နဲ့ဒါကိုသိဖို့နားလည်ဖို့မလွယ်ဘူးသို့တော့နားမလည်သေးတဲ့ဒါကိုဒီတိုင်းမှတ်ထားရအောင်နော်ရသော်ဘုရားရဲ့ဆုံးမချက်ဟုတ်လားဝိစင်းရဲ့ငြိမ်းရနိဗ္ဗာန်ကိုတောက်တပြီးတော့ကုသိုလ်ကောင်းမှုကိုပြုမယ်ဆိုရင် သူသည်မပျက်စီးသောကုသိုလ်လို့မှတ်ရတယ်ဟုတ်လားဒါကြောင့်ကုကုသိုလ်ကောင်းမှုပြုနေတဲ့ခိုက်တံမှာအဲ့လိုကုသိုလ်မျိုးဖြစ်အောင်ဘုန်းဘုန်းတို့ကြိုးစားရမယ်သူကမပျက်စီးတဲ့အရာကိုပေးမဲ့အကြောင်းတရားပဲသဘောပေါက်ရလားအဲ့ကြောင့်မလို့ဘုန်းဘုန်းတို့ပထမကာထာလေးနဲ့တွဲပြီးတော့မှတ်ကြည့်ပြင်မဲ့ပစ္စည်းဘလောက်ပဲပြက်ပြက်အတွင်းပစ္စည်းမပျက်စီးသေးဘူးဆိုရင်သူဒီပျက်စီးသူမဟုတ်ဘူးမြင်မဲ့ပစ္စည်းတွေတော့မပြက်ဘူးအတွင်းပစ္စည်းပြက်နေတယ်ဆိုရင်တော့တကယ်ကိုအဲ့ဒါပျက်စီးနေပြီသဘောပေါက်ဖို့လိုတယ်နော် ဘာဖြစ်လို့အတွင်းပစ္စည်းကိုဒီလောက်ထိဘုံဘုံတို့ဟိုတန်ဖိုးထားပြီးတော့ပြောနေတာဆိုတော့ပြင်မကအရာအကုန်လုံးဒီအိဋ္ဌမီးတာပဲဟုတ်လားပြီးပြီးသွားတာပဲဟုတ်လားအဲ့ကြောင့်မို့လို့နိဗ္ဗာန်ချမ်းသာကိုရည်ရွယ်ပြီးတော့ကုသိုလ်ကောင်းမှုတွေကိုပြုတဲ့အခါမှာအမှန်မှန်ကန်ကန်ဥတည်ချက်ထားပြီးတော့ပြုတဲ့ရတယ်ပေါ့ဒါကြောင့်မြတ်စွာဘုရားနော်ဘာကုသိုလ်ပဲလုပ်လို့နိဗ္ဗာန်ကိုတောက်တပြီးတော့ကုသိုလ်ကောင်းမှုကိုပြုရမယ်လို့အဲ့တိုင်ဆုံးမှာဟုတ်လားအဲ့ဒါနေကုန်းကျုပ်တတိယကာထာလေးဆိုတော့ရေးဘယ်လိုရေးပြီးတော့ နေကုန်းချုပ်ရေးပေးတာလေတတ္တမတန်ယေဝတံပါဒတပ္ပတံပတိတာရကတတိမာပညာဝရခေနာသောစီဖြစ်ကုပေရလံတတ္တမတန်ယေဝတံပါဒတပ္ပတံပတိတာရကတပ္ပတံပတိတာရကအလုံးစုံဤစုံခြင်းတွေကိုပြည်စည်းစေတတ်ကုန်သောနော်တန်ယေဝတံပါဒထိုပါရမီကောင်းမှုကုသိုလ်အစုကိုတာလျက်ကုသိုလ်ကပါရမီထိုက်တဲ့ကုသိုလ်ရှိတယ်ပါရမီမထိုက်တဲ့ကုသိုလ်ရှိတယ် နိဗ္ဗာန်ကိုရည်ရွယ်ပြီးတော့ပြုလို့ပြုတဲ့ကုသိုလ်ကပါရမီထိုက်တယ်နိဗ္ဗာန်ကိုရလို့စိတ်မရှိဘဲနဲ့ပြုတဲ့ကုသိုလ်ကပါရမီမထိုက်ဘူးပေါ့နော်အဲ့ဒီတော့အလုံးစုံပြည့်စုံခြင်းတွေကိုပြည့်စုံစေနိုင်တဲ့ပါရမီထိုက်တဲ့ကုသိုလ်ကောင်းမှုဒီအလွန်မှတန်ဖိုးကြီးတဲ့အတွက်ကြောင့်တတိမှာပညာဝရခိတတိရှိတဲ့လူအတိရှိတဲ့လူဟာအဲ့ဒါကိုမပြည့်စည်အောင်စောင့်ရှောက်ရမယ်တဲ့သူ့ကိုပဲအရေးကြီးဘုံဘုံတို့ဂယုဆိုင်ရမယ် နာသောစီဖြစ်ခုပေတယ်လားပြင်မကအရာတွေပျက်စီးခြင်းတည်းဟုသောအကြောင်းကြောင့်စိတ်ထဲမှာစိုးရိမ်မှုမဖြစ်ကြကုန်ရာတဲ့ဒါလေးကလည်းအဆုံးသက်လေးကအလွန်ကောင်းပါနော်ဘဝမှာဘာအရေးကြီးဆုံးလဲဆိုတာကိုလင်္ကနဲ့လက်ကနဲ့မြင်လိုက်ရတယ်တတိရှိတဲ့လူအတိရှိတဲ့လူတတိမှပြင်ကြံပါရက်ခေတတိရှိတဲ့လူအတိရှိတဲ့လူမှာစောင့်ရှောက်ရမယ်ဘာကိုစောင့်ရှောက်မှာတော့အလုံးစုံပြည့်စုံခြင်းတွေကိုပြည့်စည်စေတတ်တဲ့ပါရမီထိုက်တဲ့ကုသိုလ်ကောင်းမှုကြီးပြည့်စည်မသွားဖို့အတွက်ကိုယ်တိုင်အဓိကထားပြီးတော့ ကာကွယ်ဆောင်ရှောက်ရမယ်ဟုတ်လားအဓိကထားပြီးတော့ကာကွယ်ဆောင်ရှောက်ရမယ်ပြင်ဘက်ကအရာတွေပျက်စီးခြင်းတည်းဟူသောအကြောင်းကြောင့်တော့ဘာလဲတော့မစိုးရိမ်ကြကုန်ရဒါဘုံတို့ပြင်ဘက်ကအရာတွေဆိုတော့ကိုစိုးရိမ်နေဖြစ်စီမစိုးရိမ်နေဖြစ်စီအကြောင်းကုန်တဲ့တနေ့ဘာဖြစ်သွားမှာတော့ပြီးသွားကြမှာတော့အကြောင်းတရားရဲ့အရှိန်နဲ့ဘုံတို့ကအခုကမလုပ်နေတာတော့သွားနေတာခုဘုံတို့ရှင်နေတယ်ဆိုတာလေအကြောင်းတရားရဲ့အရှိန်လေးနဲ့သွားနေတာဘာနဲ့အလားတူလဲဆိုရင်မြားရစင်းဘုံတို့အရှိန်နဲ့ပြစ်လိုက်တယ် လေထဲမှာဖြတ်တန်းပြီးတော့သွားတယ်။ညာသူ့ဆွမ်းနဲ့သူသွားတာလားလေးညို့ရဲ့အရှိန်ကိုအမိပြုတော့သွားတာလားလေးညို့ရဲ့အရှိန်နော်လေးညို့လေးညို့ကအရန်လက်ကောင်းတယ်ဆွဲပြီးတော့ပြစ်လိုက်တဲ့လူကလည်းတကယ်ကိုအားဆိုင်ပြီးတော့အကြီးဆွဲပြီးတော့ပြစ်ထည့်လိုက်တယ်ဆိုရင်ပါတယ်အဝေးကြီးပြေးမယ်ပေါ့နော်ဟုတ်လားအရှိန်ကုန်ပြီဟေ့ဆိုတာလည်းမဖြစ်တော့ဘူးဖြည်းဖြည်းနဲ့ကြာသွားတယ်ခုဘုန်းဘုန်းတော်ကလေထဲမှာပြန်တန်းနေတဲ့အနေအထားလေးပဲလေထဲမှာပြန်နေတဲ့ညာတန်လေးတစ်ချောင်း ကိုယ်အစွမ်းနဲ့ကိုပြန်နေတာမဟုတ်ဘူးဟုတ်လားအတိတ်ကဘုံတို့ရဲ့စွမ်းအားတတိလောက်ခဲ့တာစိုက်ထုတ်ခဲ့တာရှိအဲ့ဒါကံစွမ်းပေါ့လူဝါကြီးပြန်တန်းနိုင်ဖို့အတွက်ကတော့ကံစွမ်းတစ်ခုတည်းတော့မရကြောင်းတဲ့ဘယ်မျိုးရှိတယ်လို့ကြားဘူးဟာလေတော့ကံစေဥတုအာရဟုတ်နော်အဲ့ဒီတည်းမှာမမြင်ရဘဲနဲ့အကြီးမားဆုံးသောအကြောင်းတရားကကံပဲအဲ့ဒီကံကုံတဲ့နေ့ဘုခနဲ့ပြုတ်ကြအောင်မှာသဘောပေါက်ရလား အဲအဲ့ဒါအဲ့ဒါကိုမြင်အောင်ကြည့်နောက်ဘဝပါလေအရှိန်နဲ့ပြန်နေတယ်ပြားတဲ့စင်ပဲပြီးရင်ကြကြရင်မလှုပ်တော့ပါဘူးတို့ကခေါင်းနဲ့ရောင်ရင်မလှုပ်တော့ဘူးဟုတ်လားနော်မလှုပ်တော့တဲ့အနေထားကိုကြောက်တော့မှာနော်ဟုတ်လားအဲ့တော့ခုလိုပြောရင်တော့ပါတော့ဘဝမှာအရေးကြီးဆုံးကအတွင်းပစ္စည်းကိုမပစ္စည်းအောင်ကာကွယ်ဆောင်ရှောက်ဖို့အဲ့ဒါကိုဆရာရပြောရေးပြတတ္တမတန်ယေဝတမ္ပါရီတပ္ပတမ္ပတိတာကအလုံးစုံပြည့်စုံခြင်းတွေကိုပြည့်စည်စေတတ်တော်တယ်။အဲကုသိုလ်ကိုအဲ့လိုဂုဏ်ပြုပါတာသူက လောကီရောလောကုတ္တရာရောနိဗ္ဗာန်ချမ်းသာရောလောဘချမ်းသာအကုန်လုံးကိုဖြစ်ပေါ်စေတယ်လို့အားလုံးကိုပြည့်စုံစေတယ်အဲ့ဒီကုသိုလ်ကိုလာတယ်ဘာလဲလဲတတိမှပညာဝရခေတတိရှိတဲ့လူအတိရှိတဲ့လူမပျက်စီးအောင်ဖြစ်ပေါ်နေအောင်ကာကွယ်ဆောင်ရှောက်ရမယ်စူးစမ်းရမယ်ပေါ့နော်နာတော်စီဖြစ်ခုပေးတယ်လားဒီဝန်ချုပ်ကအရန်ကောင်းနော်ပြင်ဘက်ကအရာတွေပြက်ချင်းကြောင့်မစိုးရင်ရမှာရတဲ့ပြင်ဘက်ကအရာတွေကအနာတဲ့သဘောရှိတာမို့ကိုစိုးရင်လည်းသေအောင်ပူးနေသူတို့ကပြက်စရာရှိရင်ဖြစ်တော့မှာပဲဟုတ်တယ်မဟုတ်လားကိုမျက်နှာကိုထောက်တာမ မမျက်နှာထောက်ပုံမျိုးနဲ့ကြည့်တောင်ကြည့်ဘူးတိတောင်တည်ဟုတ်လားဖြစ်เสียရှိတိုင်တန့်ပြီးတော့ဖြစ်သွားနေရတာပေါ့နော်အဲ့တော့ဒါကလွန်တန်မှုရှိတဲ့ကာထာတော်သုံးဖို့လို့ဘုံဘုံကခံစားမိဟုတ်လားအဲ့ဒါလေးကိုဘုံတို့ခဏခဏလေးပြောပြပါတယ်ဒါကကုသိုလ်ကောင်းမှုပြုတဲ့အခါမှာလေးလေးနက်နက်နှလုံးသွင်းတဲ့နဲ့အမြင်ပေါ့နော်အကုသိုလ်ကောင်းမှုကဘလို့ကြိုကျေးဇူးတွေကိုဖြစ်ထွန်းစေတယ်ဒါတွေလည်းကောင်းပါလေတို့တော့ဒီနေ့အဲ့ဒါတွေပြောဖို့အတွက်ဘုံတို့ကအချိန်ကတိတ်ပြီးမရဘူးနော် အမှန်ဆိုကြောင်းတရားလေးကောင်းကောင်းလေးဟောရမှာဟုတ်လားဝမ်းမြောက်ခုတော်ကြောင်းတရားခဏခဏဟောတယ်အဲ့တော့အခုမဟောတော့ရက်ဆွဲပဲပေးလိုက်ကြတယ်ဟုတ်လားအရှင်နေ့တွေကဟောတယ်ကိုပြန်ပြီးတော့နားထောင်ကြည့်လို့ပဲပြောလိုက်တော့နော်အဲ့တော့ဘုန်းတော်အချိန်ဆုံးကပ်ဖို့လည်းပဲနှီးသွားတယ်ဟုတ်လားအဲ့တော့ဒီနေ့ပြောခဲ့တာကာထာဘဏဘုတို့သုံးခုယံကိဉ္ရှိဘာဟိယဝတ္ထုံယထာကမ္မပါပိစတုအစ္ဆဒံမိမဘိဏံမိအဘိဏောဝေတပညောဝါပြင်မကရာ ဘာတွေဘလောက်ပဲပြက်ပြက်အတွင်းပစ္စည်းမပျက်စီးအောင်စောင့်ထိန်နိုင်ရန်ထိုတုကိုပျက်စီးနေတဲ့ပုဂ္ဂိုလ်လို့မဆိုနိုင်ဘူးဒါပထမကလည်းနော်စက္ကိဘူဒနာပုပ္ပိဟိဘိနာတပ္ပတိယောဘဟုပါရမီပုံညတံပါရတာရိကောဝအဘိနကောတဘဝမှာအကြောင်းအမျိုးမျိုးကြောင့်တန်တရားမှာအလွန်ကြီးကျယ်တဲ့မြင့်မားတဲ့အနေအထားတွေကိုရခဲ့ဘူးတယ်ရောက်ခဲ့ဘူးတယ်အဲ့ဒါတွေအကုန်လုံးဘာမှရှာမရတော့ဘူးပြီးဝခဲ့ပြီ။နောင်ဖြစ်ပါလေလေပြီးသွားကြအောင်ပါ တော့လောကမှာမပျက်စီးပဲနဲ့နော်အမြဲတည်တယ်ဆိုတဲ့အရာဟာတစ်ခုပဲရှိတယ်အဲ့ဒါပါတော့ပါရမီပုံညတံပါရနိဗ္ဗာန်ချမ်းသာကိုရည်ရွယ်၍ပြုသောကောင်းမှုအစုကိုပါခေါ်တော့ပါရမီအဲ့ဒါကိုဖြူရှင်တန်တန်ရှင်ရဲ့အစောအဦးတစ်ခုလို့ဘုန်းတို့တိဆောက်နိုင်ရတော့နော်ပြည်တော်တဲ့တနေ့ပါရမယ်တော့နိဗ္ဗာန်ရဟုတ်လားဒါကြောင့်နေုံရုပ်မှာပြောတယ်တတ္တမတန်ယေဝတံပါရီတပ္ပတံပတိတာရကတတိမပညာဝရခေနတ်သောစီဖြစ်ခုပေတ္တဒါကြောင့်မို့လို့ ပြည့်စုံခြင်းမှန်သမျှကိုပြည်စည်းစေတတ်တဲ့အလွန်မွန်မြတ်တဲ့ကုသိုလ်ကောင်းမှုကိုသာလည်းရင်တတိရှိတဲ့လူတိရှိတဲ့လူဟာမပျက်စီးအောင်ဆောင်ရှောက်ရမယ်ပြင်ဘက်ကအရာတွေအနိစ္စမျိုးတွေပြည့်ချိန်တန်လို့ပြတ်သွားတာကိုစိတ်ထဲမှာဘလို့မှထိခိုက်ကြေကွဲပြီးတော့ခံစားမနေသင့်ဘူးလို့အဲ့လိုလေးပြောပါလားဟုတ်လားဒါကြောင့်တော့ဘုန်းဘုန်းတို့ပေတပေါင်းသူတော်ကောင်းတို့နော်တတိရှိတဲ့လူပညာရှိတဲ့လူလို့ကိုယ့်ကိုယ်ကိုယုံကြည်ပြီးတော့နော်အလွန်မမြတ်တဲ့ကုသိုလ်ကောင်းမှု မဖြစ်ပေါ်အောင်ဖြစ်ပေါ်လာပြီးရင်လည်းမပြည့်စည်အောင်ကာကွယ်စောင့်ရှောက်နိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဆန္ဒပြုရင်းနဲ့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအဆုစုတို့ရဲ့ဆိုတာတတိကြောင့်အရာတပြည့်တော်တို့ဒီမဲ့ညာပုံညမျက်နှာပါကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရာစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတတိ ဆုတောင်းအမြောက်လေးလိုက်ဆုကြရတုံ့ချကြတယ်အရှင်ဘုရားရှင်ဘုရားဘုရားရီတော်တို့သည်ဘုရားရီတော်တို့သည်ယနေ့ယခုယနေ့ယခုပြုလုပ်အပ်သောပြုလုပ်အပ်သောဒါနသီလဒါနသီလသမာဓိပညာသမာဓိပညာကုသိုလ်ကောင်းမှုကုသိုလ်ကောင်းမှုအဆုစုတို့သည်အဆုစုတို့သည်မဉ္ဇဏ်ပူဉ္ဇဏ်မဉ္ဇဏ်ပူဉ္ဇဏ်ယနေ့ပါ ကိုမြတ်နိဗ္ဗာန်ကိုမျက်မှောက်ပြုရန်မျက်မှောက်ပြုရန်အာကောင်းသောအာကောင်းသောထောက်အပတ်ထောက်အပတ်ဖြစ်ပါစေတည်းဖြစ်ပါစေတည်းဒီကောင်းမှုတို့ဤဒီကောင်းမှုတို့ဤဘုရားကကိုဘုရားကကိုအသက်ထင်ရှားအသက်ထင်ရှားရှိမရှိဖြစ်ကုန်သောရှိမရှိဖြစ်ကုန်သောဘုရားမိဘဘုရားမိဘဆွေမျိုးသားချင်းတို့အားဆွေမျိုးသားချင်းတို့အားအစာထား၍အစာထား၍သုံးရတကိုသုံးရ ရှင်လီကုန်သောတတဝအနန္တတို့အားအမြအမြတ်ဧဝေငါပါ၏အမြရကြ၍ကိုစိတ်နှဖြာကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေတော်ကုသိုလ်အမြတ်အမြတ်အမြတ် ရှုတော်မူကြပါကုန်သောသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ရှုတော်မူကြပါကုန်သောသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ် Syura Muja Agung Tan